ခန်းကြီး19အငယ်1မှ6ဓမ္မတက်မြို့နှင့်ဆိုင်သောဗျာဒိတ်တော်ကကြည့်ရှုလော့ဓမ္မတက်မြို့သည်မြို့မဖြစ်အောင်ပျက်စီးရာ ပုံဖြစ်ရ၏အာရောမြို့များကိုဆွန့်ပစ်သောကြောင့်တိုးစုတို့သည် ပိုင်၍အဘယ်သူမျှမမောင်းဘဲအိတ်ကြလိမ့်မည်အေဖရင်ပြည်၌မြို့မရှိရဓမ္မတက်မြို့နှင့်ကြံကျွင်းသော ရှုရီပြည်၌မင်းအာဏာမရှိရသူတို့သည်ဣဒရေလမျိုးသားတို့၏ဘုံတရီကဲ့သို့ဖြစ်ရကြလိမ့်မည်ဟု ကောင်းကင်ဘုရားအရှင်ဒါရဖျားမိန်တော်မူ၏ထိုကာလ၌ယာကုပ်အမျိုး၏ဘုံသည်ရော့၍စူဝခြင်းလဲပိန်ကြုံခြင်းဖြစ်ရလိမ့်မည်လူသည်စပားကိုတင်းယူ၍အတီးနှံများကိုလက်နှင့်ရိတ်တကဲ့သို့၎င်းရေဖင်ကြိုက်၌အတီးနှံတို့ကိုတင်းရိတ်တကဲ့သို့၎င်းထိုအမှုဖြစ်ရလိမ့်မည်တို့အတွင်တန်လွင်ပင်ကိုလှုပ်ပြီးမှအပင်ဖျား၌အတီးနှလုံးသုံးလုံး အတီးကောင်းသောအခက်တို့၌လေးငါလုံးရှိတတ်တဲ့ကဲ့သို့ကောက်သိမ်းเสียအကျွင်းရှိရလိမ့်မည်ဟုဣဒရေလမျိုး၏ဖျားသခင်သာရဖျားမိန်တော်မူ၏အငယ်ခုနှစ်မှ7ထိုကာလ၌လူသည်မိမိကိုဖန်ဆင်းတော်မူသောအရှင်ကိုယိမှတ်၍ဣဒရလမျိုး၌တန်ရှင်းတော်မူသောဖျားကိုဖူးမြော်ရလိမ့်မည်မိမိလက်နှင့်လှုပ်သောရစ်ပလင်တို့ကိုမမှတ်ရ မိမိလက်ချောင်းနှင့်လှုပ်သောအရာဒီဟုသောအာရှရပင်တို့ကို၎င်းရုတ်တုတို့ကို၎င်းပမာဏမပြုရထိုကာလ၌သူ၏ခိုင်ခံ့သောမြို့တို့သည်ဣဒရေလမျိုးသားရှေ့မှစွန့်ပစ်သောတစ်တော်အကြံအကျွင်းနှင့်တစ်ပင်အဖျားကဲ့သို့ဖြစ်၍ထိုပြည်သည်စိတ်ညံလျက်ရှိရလိမ့်မည်တင့်ကိုကယ်တင်တော်မူသောဘုရားသခင်ကိုတင်သည်မေ့လျော့၍ မိမိခိုလုံရာကြောက်ကိုမိမိမအောင်မေ့သောကြောင့်တာယာသောပြိုးပင်တို့နှင့်တကြွတနိုင်ငံအညွန့်တို့ကို စိုက်ပျိုး၍ထိုပြိုးပင်တို့ကိုကြီးပွားစေခြင်းက၎င်းအလျင်မြန်အပွင့်ပွင့်စေခြင်းက၎င်းပြုပြီးမှတင်းယူရာကာလ၌အတိနံသည်ပျက်စီး၍တင်းသည်မပြောက်နိုင်သော ဝန်းနေခြင်းရှိရလိမ့်မည်အငယ်၁၂မှ၁၄ သမုတ်တရားမြည်တံကဲ့သို့မြည်တတ်သော လူများအလုံးရင်းတို့၌၎င်းအာကြီးသော ရေတို့သည် ဟုံးတကဲ့သို့ဟုံးတတ်သောလူမျိုးတို့၌၎င်းအမင်္ဂလာရှိ၏အာကြီးသောရေတို့သည်ဟုံးတကဲ့သို့လူမျိုးတို့သည် ဟုံးကြတော်လဲဆုံးမတော်မူသောကြောင့်အဝေးသို့ပြေးသွားကြလိမ့်မည်တောင်ပေါ်မှလေတိုက်၍လွင့်သော ဖွဲကဲ့သို့၎င်းလေပွေ၌ပါသွားသော အမိုက်ကဲ့သို့၎င်းသူတို့သည် နှင်ခြင်းကိုခံရကြလိမ့်မည်။ညဥ်ရ၌ဘေးရောက်၍နန်းနဲ့ရံမတိုင်မီပျောက်ရှာကြလိမ့်မည်။ငါတို့ကိုညှင်းဆဲသောသူတို့သည်ထိုသို့သောအကျိုးငါတို့ကိုလူဖြစ်စည်းသောသူတို့သည် ထိုသို့သောအမွေဥစ္စာကိုခံရကြလိမ့်မည်။